ရာဇဝင်ချုပ်ဒုတိယဆောင်အခန်းကြီး1အငယ်1မှ6ဒါဝိဒ်သားတော်ရှောလမုန်သည်မိမိဖျားသခင်သာရဖျားမဆတော်မူခြင်းအလွန်ချီးမြှောက်တော်မူခြင်းခြေဆုကြောင့်မိမိအာနာတော်တည်ကြည်မြဲမြံသောအခါလူတထောင်အုပ်တရားအုပ်တရားသူကြီးဣဒေလမင်းအပေါင်းတို့နှင့်အဆွေအမျိုးတကြီးအစရှိသောဣဒေလအမျိုးသားအပေါင်းတို့ကို ခေါ်၍ တော၌သာရဖျားဤကျွန်မောရှိလုခဲ့သောဘုရားသခင်ပရိသတ်စည်းဝေးရာတဲတော်သည်ဂိဘုံမြို့တွင်မြင့်သောအရ၌ရှိသည်ဖြစ်၍ထိုအရသို့ပရိသတ်အပေါင်းတို့နှင့်အတူသွားတော်မူ၏ဘုရားသခင်တစ်တာတော်ကိုကားဒါဝိပြင်ဆင်သောအရယေရုရှလင်မြို့၌ဆောင်းနှင့်သောတဲသို့ကိရယရာအိမ်မြို့မှဆောင်ခဲ့တော်လဲဟုရတာဖြစ်သော ဥရိဤတာ ဘေဇလီလလုတ်ခဲ့သောခြေဝါရစ်ပလင်ကိုသာရဖျားဤတဲတော်ရှိမှထားသောကြောင့်ရှောလမုန်နှင့်ပရိသတ်တို့သည် ထိုရစ်ပလင်သို့တွားကြ၏ထိုတို့ ပရိသတ်စည်းဝေးရာတဲတော်ရှိသာရဖျားရှိတော်၌ရှိသောခြေဝါရစ်ပလင်သို့ရှောလမုန်ရောက်၍ထိုပလင်ပေါ်မှမိရှုရာရစ်တထောင်ကို ပူဇော်လေ၏အငယ်9မှ73 ထိုညတွင်ဘုရားသခင်သည်ရှောလမုန်အားထင်ရှားလျက်၊ငါပေးရမည့်ဆုကို တောင်းလော့ဟုမိန့်တော်မူ၏။ရှောလမုန်ကလည်း၊ကိုယ်တော်သည်အကျွန်ုပ်အဘဒါဝိဒ်၌များစွာသောကျေးဇူးကို ပြုတော်မူပြီ။အဘအရာ၌လည်းအကျွန်ုပ်ကိုနန်းထိုင်စေတော်မူပြီ။ယခုမှာ၊အိုထာဝရအရှင်ဘုရားသခင်၊မြေမှုန့်များသကဲ့သို့အရေအတွက်အားဖြင့်များပြားသော လူတို့၏ရှင်ဘုရင်အရာ၌အကျွန်ုပ်ကိုချီးမြှောက်တော်မူသောကြောင့် အဖဒါဝိဒ်၌ထားသောဂရိတော်ကိုတည်စေတော်မူပါ အကျွန်ုပ်သည်ဤလူတို့ရှေ့မှထွက်ဝင်နိုင်မည်အကြောင်းဉာဏ်ပညာကို ပေးသနာတော်မူပါဤမြတ်လောက်များစွာသောကိုရောဤလူတို့ကိုအဘဲသူသည် ကိုအလိုလျောက်တရားစီရင်နိုင်ပါမည်နည်းဟု တောင်းလျှောက်၏ဘုရားသခင်ကလည်းတင်သည် ထိုတို့အောက်မေ့၍စည်းစိမ်ဥစ္စာဂုံတရေကိုမတောင်းရန်သူတို့၏အသက်ကိုလည်းမတောင်း တာရှည်သောအသက်ကိုလည်းမတောင်းငါခန့်ထား၍သင်အစိုးရသောငါဤလူမျိုးကိုတရားစီရင်ခြင်းဟံတတ်နိုင်သောဉာဏ်ပညာကိုသာ ကိုအဖို့တောင်းသောကြောင့်ဉာဏ်ပညာကိုငါပေး၏ထိုမှတပါတင့်ရှိမှဖြစ်ပူးသော ရှင်ဘီနှင့်တင့်နောက်မှ ဖြစ်လက်တန်သောရှင်ဘီတယောက်မျှမမီနိုင်မီအကြောင်းစည်းစိမ်ဥစ္စာဂုံတရီကိုလည်းငါပေးမည်ဟုမိန်တော်မူ၏ ထိုအခါရှောလမုန်သည်ဂိဗောင်မြို့တွင် မြင့်သောအရပ်၌ရှိသော ပရိသတ်စည်းဝေးရာတဲတော်ရှေ့မှသည်ယေရုရှလင်မြို့သို့ပြန်သွား၍ဣသရေလပြည်ကိုအုပ်စိုးလျက်နေတော်မူ၏။14ထိုနောက်ရှောလမုန်သည်ရထားများ၊မြင်းစီးသူရဲများကိုဆည်းဖူး၍ရထားတထောင်နှင့်လေးရာ၊မြင်းစီးသူရဲတသောင်းနှစ်ထောင်ရှိ၏။ ယထာထိန်မြို့တို့၌၎င်းယေရုရှလင်မြို့အထံတော်၌၎င်းထား၏ရှင်မြင်းသည်ယေရုရှလင်မြို့၌ရွှေငွေကိုကြောက်ခဲကဲ့သို့၎င်းအာရစ်ပင်တို့ကို လွင်ပြင်၌ပေါက်သောတဖန်းပင်ကဲ့သို့၎င်းများပြားစေ၏ရှောလမုန်ထံသို့မြင်းများကိုအေဂုတုပြည်ကောမြို့မှဆောင်ခဲ့ရ၏ရှင်မြင်းကုန်တယ်တို့သည် အဖိုးပေးလျက်ကောမြို့၌ခံယူရကြ၏ အဲဂုတုပြည်မှယထာတစ်ခုကိုငွေ6ပိဿာနှင့်၎င်းမြင်းတစည်းကိုတပိဿာ90နှင့်၎င်းရောင်းမြဲရှိ၏ထိုသို့ဟိတ်တိမင်းကြီးနှင့်ရှုရိမင်းကြီးအပေါင်းတို့သည်အဲဂုတုယထာနှင့်မြင်းတို့ကိုယတတ်ကြ၏